မြတ်စွာဘုရားကသူ့ရဲ့သားတော်ယဟန်နေရှင်နေကိုမရသေးတဲ့ဇန်တရားသူတွေရရှိခြင်းနဲ့ဆန္ဒရှိတော်မူတယ်။မရသေးတဲ့ဝိပဿနာဉာဏ်သူတွေရရှိခြင်းနဲ့ဆန္ဒရှိတော်မူတယ်။မရသေးတဲ့မဉဏ်ပူဉာဏ်တွေကိုရရှိခြင်းနဲ့ဆန္ဒရှိတော်မူတယ်။အဲဒီဆန္ဒရှိတော်မူတဲ့အကြောင်းကို ပါဋိကဝက်မှာဟောတော်မူထားတဲ့ဝရိယာရံဘဝတ္ထုနောက်တစ်ခါအင်္ဂုတ္တရနိကာယအထကနိပတ်မှာဟောထားတဲ့ဝရိယာရံဘဝတ္ထုသုတ်တန်နေအရာသိရတယ်အဲ့ဒီဝရိယာရံဘဝတ္ထုမှာဝရိယ ဝိရိယာရံဘကုတိတာရံဘဝတ္ထုဝိရိယာရံဘကုတိတာရံဘဝတ္ထုတဲ့ကုတိတဝတ္ထုကောသစ္စကာရဏလို့အထာကထာကဖွင့်ပြင်းကြီးခြင်းရဲ့အကြောင်းရှင်မျိုးတဲ့အာရံဘဝတ္ထုတဲ့အဲ့ဒါကိုတော့ဝိရိယကာရဏလို့ဖွင့်ကြိုးစားခြင်းရဲ့အကြောင်းဝိရိယရဲ့အကြောင်း ရှင်မျိုးဆိုပြီးဟောတော်မူတဲ့ ခေါ်တော်မူတဲ့စကားရဲ့မြန်မာလိုအချုပ်အနေနဲ့မှတ်ရင်တော့အလုလုခါပင်ပန်းမှာတွေးကအိတ်လိုက်သည်အလုလုပြီးကပန်းခဲ့တာတွေးကအိတ်လိုက်သည်ခยีသွားခါပင်ပန်းမှာတွေးကအိတ်လိုက်သည်သွားပြီးတဲ့ခါပန်းခဲ့တာတွေးကအိတ်လိုက်သည်အစာမရခါ ပင်ပန်းခဲ့တာတွေးကအိတ်လိုက်သည်အစာရကကိုလေးတာတွေးကအိတ်လိုက်သည်ယောဂဖြစ်ခါကြောင်းရလာ တွေးကအိတ်လိုက်သည်နလန်ထကအာနေတာတွေးကအိတ်လိုက်သည်ဒါတော့ပြင်းရခြင်းရဲ့အကြောင်းရှင်မျိုးဟောတဲ့အခါမှာဒီအတိပ္ပယ်တွေမြတ်စွာဘုရားဟောတော်မူခဲ့တယ် မြန်မာလိုမှတ်လို့လွယ်အောင်အဲ့ဒီလိုလင်္ကာလေးလွတ်လိုက်တာပါဠိစကားနဲ့မြန်မာစကားနဲ့ဒါပဲကွာခြားတယ်မြတ်စွာဘုရားမိန့်တော်မူတဲ့မြတ်စွာဘုရား ပြောပြလို့တဲ့စကရက်တွေပေါ့နောက်တခါကြိုးစားခြင်းရဲ့အကြောင်းရောက်တော့ကြောင်းမြတ်အလုတ်လုတ်ခါပြက်ကွက်မှာတွေးကကြိုးစားသည်အလုတ်လုတ်ပြီးက ပြက်သွားတာတွေးကကြိုးစားသည် ခရီးသွားခါပြက်ကွက်မှ တွေးခါကြိုးစားသည်သွားပြီးတဲ့ခါပြက်သွားတာတွေးခါကြိုးစားသည်အစာမရခါကိုပေါ့တာတွေးခါကြိုးစားသည်အစာရခါအားရှိတာတွေးခါကြိုးစားသည်ယောဂါဖြစ်ခါပူတိုးမှတွေးခါကြိုးစားသည်နလန်ထက ပြန်ဖြစ်မှာတွေးတာကြိုးစားသည်တဲ့အဲ့ဒါမြတ်စွာဘုရားပြင်းရည်ခြင်းရဲ့အကြောင်းနဲ့ကြိုးစားခြင်းရဲ့အကြောင်းရှင်မျိုးကိုဟောတော်မူတဲ့စကရထဲမှာပါတဲ့အတိပ္ပယ်စကားလေးတွေပေါ့ပြင်းရည်ခြင်းရဲ့အကြောင်းရှင်မျိုးမှာယဟန်ကဘုရားသားတော်ကသာသနာဝန်တန်းက လုပ်เสียလုပ်ငန်းကိစ္စရှိနေတယ်လုံတဲ့လုံထိုက်တဲ့ကိစ္စရှိနေတယ်အဲ့ဒီလိုရှိတဲ့အခါမှာ तू ကစဉ်းစားတယ်ဟောငါမှတော့လုပ်ရမယ်လုပ်ငန်းကိစ္စရှိနေပြီအဲ့ဒီလုပ်ငန်းကိစ္စလုပ်တဲ့အခါမှာငါရဲ့ခန္ဓာကိုယ်ပြင်ပန်းမှာမယ်မိကာရော့ ကိလမိတ်တိငါရဲ့ခန္ဓာကိုပင်မလိုက်မယ်အဲ့ဒီလိုအလုတ်လုံးမဲ့အခါမှာပင်ပန်းမဲ့အခြေအနေကိုအကြောင်းပြပြီးတော့သူကဟန္တာဟံနိပစ္ဆာမိဟန္တာအဟံနိပစ္ဆာမိဟန္တာယခုအဟံငါသည်နိပစ္ဆာမိအိတ်လိုက်မယ်ဟောအဲ့ဒီလိုတွေးပြီးတော့တဲ့သောနိပစ္စတိတဲ့သူကအိတ်လိုက်တာပဲ ညဝရိယံအာရပတိတဲ့မကြိုးစားဘူးမလုပ်ဘူးတဲ့ဝရိယအာမထုတ်ဘူးတဲ့ဘာအတွက်လဲအပတ္တတပတ္တိယအနဓိကတတအဓိကမာယအပစ္စည်းကတတပစ္စည်းကရိယာယတဲ့အထကရာကဖွင့်ထားတာကတော့မရောက်ရှိသေးတဲ့ဇန်တရားဝိပဿနာတရားမတရားဖုတရားအဲ့ဒါတွေကိုရရှိရောက်ရှိအောင် မရသေးတဲ့ဇန်တရားဝိပဿနာတရားမတရားကိုတရားတွေကိုရရှိအောင်မျက်မှောက်မပြုရသေးတဲ့ဇန်တရားဝိပဿနာတရားမတရားဖို့တရားတွေကိုမျက်မှောက်ပြုနိုင်အောင်မကြိုးစားဘူးအာမထုတ်ဘူးတဲ့အဲဒါကတော့မြတ်စွာဘုရားမိန့်တော်မူတဲ့သကရကိုအထကရာကဖွင့်ဆိုပြတယ် ဒါကတော့ပฏิပတ်နဲ့ရည်ရွယ်ပြီးတော့ဖွင့်ဆိုတယ်ပရိယတ္တိသာသနာဝန်ဆောင်နေကြတဲ့ကံထတူရဆောင်ရွက်နေကြတဲ့ပုဂ္ဂိုလ်တွေအနေနဲ့တွေးတော်ယူဆမယ်ဆိုရင်တော့မိမိတို့မရရှိသေးတဲ့စာရိရအောင်မိမိတို့မသိသေးတဲ့အတိပ္ပယ်တွေသိအောင်မိမိတို့နားမလဲသေးတဲ့အတိပ္ပယ်တွေနားလဲအောင်အဲ့ဒီလိုမိမိတို့မသိသေးတာမရရှိသေးတာနားမလဲသေးတာတွေကို သိလာအောင်ရရှိလာအောင်နားလည်လာအောင်မကြိုးစားဘူးတဲ့အိတ်တဲ့အဲ့ဒါကအကြောင်းရှာပြီးပြီးရင်ချင်းရဲ့တမျိုးပါပဲတဲ့ပထမပြီးရင်ချင်းရဲ့အကြောင်းပါပဲကြိုးစားတဲ့သူကြောက်တော့အဲ့ဒီလိုမဟုတ်ပြန်ဘူးသူကြောက်တော့သူကသူ့မှာလည်းပဲလှုပ်ရှားလုပ်ငန်းကိစ္စရှိတယ်သူကတွေးတယ်ဩငါလှုပ်ရှားလုပ်ငန်းကိစ္စရှိသေးတယ် အင်းအဲ့ဒီလိုလှုပ်တဲ့အခါအလုံးလှုပ်တဲ့အခါမျိုးမှာဆိုရင်တော့နတုကရဗုဒ္ဓနာသာသနာမနတိကာတုံနဲ့အဲ့ဒီလိုကိုလိုရမယ်အလုပ်လုပ်တဲ့အခါမျိုးမှာဆိုရင်မြတ်စွာဘုရားတို့ရဲ့အဆုံးအမကိုငါနှလုံးသွင်းဖို့ဆိုတာမလွယ်ကူဘူးတဲ့အဲ့ဒီလိုသူကတွေးတာသူအတွေးက ဟိုပြင်းတဲ့သူကတော့မဟုတ်ဘူးကာယောကိလမိတ်တိငါရဲ့ခန္ဓာကိုယ်ပင်မလိမ့်မယ်ဒီလိုတွေးတာအတွေးချင်းကမတူဘူးအတွေးချင်းကမတူတဲ့အခါတော့အဲအတွေးအတွေးချင်းမတူတဲ့အခါတော့ကြိုးစားတာမကြိုးစားတာကွာသွားတာကိုခံယူချက်ကကွာသွားတာစိတ်ထားကကွာသွားတာငါအဲ့ဒီအလုပ်လုပ်တဲ့အခါဆိုလို့ရှိရင်တော့မြတ်စွာဘုရားရဲ့အဆုံးအမကိုနှလုံးသွင်းနိုင်မှာမဟုတ်ဘူး ခန္ဓာဟံဝရိယံအာရပါမိငါအခုပဲကြိုးစားလိုက်မယ်အဲ့ဒီလိုသူကတွေးတာတွေးပြီးတော့သောဝရိယံအာရပတိတဲ့သူကြိုးစားတယ်အားထုတ်တယ်တဲ့တရားအလုံးလုံးတယ်ဆိုမရသေးတဲ့တရားတွေရအောင်တရားတွေရအောင်စံတရားတွေဝိပဿနာတရားတွေမတရားတွေကိုတရားတွေရအောင်ပေါ့ပရိယတ်တိသာသနာဝန်ဆောင်ပုဂ္ဂိုလ်ဤအနည်းနဲ့ပြောလို့ရှိရင်ကိုမသိသေးတဲ့ပရိယတ်တိအသိဉာဏ်ဤသိလာအောင်ကို မရရှိသေးတဲ့ပရိယတ်တိအသိဉာဏ်ကြီးရရှိလာအောင်တဲ့ကြိုးစားတယ်ဒါကတော့ပထမပြင်းတဲ့သူရဲ့အကြောင်းရှာမှုနဲ့မပြင်းတဲ့သူကြိုးစားတဲ့သူရဲ့အဲကြိုးစားဖို့ရကြိုးစားချက်နှလုံးသွင်းမှုလေးတွေပေါ်လာစိတ်ထားလေးတွေရည်ရွယ်ချက်လေးတွေအဲ့ဒီလိုပြတော်မူတယ်မြတ်စွာဘုရားကဒုတိယကုတိတဝတ္ထုပြင်းရင်ချင်းရဲ့အကြောင်းနဲ့ အာရမ္ပဝတ္ထုကြိုးစားခြင်းရဲ့အကြောင်းကိုမြတ်စွာဘုရားကဆက်မိန့်တော်မူတယ်။ယဟန်တပါသာသနာဝန်တန်ယဟန်တပါကသာမဏေတပါကဘုရားသားတော်တပါကအလုကိစ္စပြုလုပ်ပြီးသွားပြီတဲ့။အဲပြုလုပ်ပြီးသွားတဲ့အခါပြုလုပ်ခဲ့အဲ့ဒီပြုလုပ်လိုက်တဲ့အခါရောက်တော့သူ့ခန္ဓာကိုယ်ပင်မနာပေါ့ ပြီးတဲ့ပုဂ္ဂိုလ်ကတော့တွေးတယ်။အော်ငါအလွတ်လွတ်ခဲ့ရပြီ။ခန္ဓာကိုယ်ပန်းသွားတယ်။ခန္ဓာကိုယ်ပင်မလိုက်တာ။အင်းအပန်းနေပြောက်ငါအိတ်လိုက်ပါအောင်မယ်။အဲ့ဒီလိုတွေးတယ်သူက။အဲ့ဒီလိုတွေးပြီးတော့သူကအိတ်တယ်တဲ့။မကြိုးစားဘူးတဲ့။ကိုမရသေးတဲ့တရားတွေရအောင်မကြိုးစားဘူး။ကိုမရသေးတဲ့ပရိယတ်တိအသိဉာဏ်တွေရအောင်မကြိုးစားဘူးတဲ့။အဲ့ဒါပြီးတဲ့သူရဲ့အတွေးနဲ့ပြင်းရတဲ့ တဲ့သူရဲ့လောက်ရပဲတဲ့မပြင်းကြီးတဲ့သူကတော့အဲ့ဒီလိုမဟုတ်ငါတော့အလုတ်လုတ်ခဲ့ပြီအဲ့ဒီအလုတ်လုတ်ခဲ့တဲ့အခါမှာနာသက်ခိဗုဒ္ဓနာသာသနာမနတိကာတုံတဲ့ဗုဒ္ဓနာဘုရားရှင်တို့သာသနာအဆုံးအမကိုမနတိကာတုံနှလုံးသွင်းခြင်းကနာသက်ခိမစွမ်းနိုင်ခဲ့ဘူးငါအလုတ်လုတ်ခဲ့တဲ့အချိန်က အဲ့ဒါပြက်ကွက်သွားတယ်ဘုရားအဆုံးအမတွေကိုနှလုံးသွင်းရမယ်လုပ်ငန်းကိစ္စပြက်ကွက်သွားခဲ့တယ်ခုအဲ့ဒီပြက်ကွက်တာကိုငါအစားထိုးပြီးတော့အတိုးချပြီးတော့ကြိုးစားလိုက်မယ်သူကဒီလိုတွေးတယ်အဲ့ဒီလိုတွေးပြီးတော့သောဝိရိယအာရပတိတဲ့သူဟာလုံလဝရိယအထုတ်ပါတယ်တဲ့ပြန်မှန်းခဲ့တာပြန်မှန်းခဲ့တာကိုသူကယူမဆိုင်ဘူး ပြက်ကွက်တာကိုပဲသူနှလုံးသွင်းတယ်သူလုပ်ရမယ်ဘုရားသာသနာဘုရားအဆုံးအမကိုနှလုံးသွင်းရမယ်လုပ်ငန်းကိစ္စပြက်ကွက်တာကိုပဲသူကနှလုံးသွင်းပြီးတော့ကြိုးစားတယ်တဲ့မရသေးတဲ့တရားတွေရအောင်ကြိုးစားတယ်မသိသေးတဲ့ပရိယတ်တိအသိဉာဏ်တွေရအောင်ကြိုးစားတယ်အဲ့ဒါကဒုတိယပြီးခြင်းရဲ့အကြောင်းနဲ့ကြိုးစားခြင်းရဲ့အကြောင်းတတိယကတော့အဲ့ဒီလုပ်ငန်းကိစ္စလိုပါပဲဘာလို့ဆိုတော့တတိယက ခရီးတဲ့မေကောကန္တဘောဟောတိလံခီခီးသွားเสียရှိတယ်အဲ့ဒီခီးသွားเสียရှိတဲ့ဘုရားသားတော်ကဘောငါခီးသွားရမယ်ခီးသွားလို့ရှိရင်တော့ကာယောကိလမိတ္တိ900ကိုပြင်းမှန်းမှာပဲ900ခန္ဓာကိုပြင်းမှန်းမှာပဲဟန္တာဟန်နိပ္ပဇာမိငါအဲ့ဒီတော့အဲ့ဒီအခါပြင်းမှန်းတဲ့အခါမှာအင်း ပင်မမှာသိချာတာမို့ပင်မမှာမို့ငါအခုချင်းကအိတ်လိုက်တော့မယ်အဲ့ဒီလိုတွေးတယ်သူကပင်မမှာပင်မမှာကိုမပင်မသေးတဲ့ကိစ္စပင်မမှာကိုတွေးပြီးတော့အဲ့ဒီပင်မမှာကိုအကြောင်းပြပြီးတော့အကြောင်းပြပြီးတော့သူကအိတ်မယ်အိတ်ဖို့ပဲတွေးတာကိုအိတ်တယ်ဆိုတာပြင်းတာပါပဲအဲ့လိုပဲပြင်းဖို့ပဲသူကအကြောင်းရှာနေတာဟိုအကြောင်းကြောင့်အဲ့ဒီအကြောင်းလဲအဲ့ဒါလေးအဲ့ဒီချိန်လေးလေး ပြင်းဖို့ပဲအကြောင်းပြအကြောင်းပြပြီးတဲ့အခါတော့အိတ်တယ်သူကတော့နိပစ္စတိနာဝရိယအာရပတိမကြိုးစားဘူးတဲ့မရသေးတဲ့ပฏิပတ်တိဓမ္မတွေရအောင်မကြိုးစားဘူးမရသေးတဲ့ပရိယတ်တိဓမ္မတွေပရိယတ်တိအသိဉာဏ်တွေရအောင်မကြိုးစားဘူးတဲ့အဲ့ဒါပြင်းသူဘက်ကဘုရားမင်းကြတော်မူတဲ့စကားကြိုးစားတဲ့သူဘက်ကတော့ဘယ်လိုတော့ဆိုတော့อืมငါဖြီးသွားရရှိတယ် ခီးသွားကြရရှိလို့ခီးသွားတဲ့အခါမျိုးမှာဆိုရင်ငါမြတ်စွာဘုရားရဲ့အဆုံးအမကိုငါနှလုံးသွင်းဖို့မလွယ်ကူဘူးတဲ့နာသုကရံဗုဒ္ဓနာသာသနာမနတိကာတုံနဲ့ဘုရားရှင်ရဲ့အဆုံးအမကိုနှလုံးသွင်းဖို့ငါမလွယ်ကူကူဘူးငါအခုကြိုးစားလိုက်မယ်ဟန္တဟံဝရိဝရိယအာရဘာမိငါအခုပဲကြိုးစားလိုက်မယ်အဲ့ဒီပြက်ကွက်တာလေးကိုကြိုးတင်ပြီးတော့အစားထိုးလိုက်မယ်ပြက်ကွက်မာလေးကိုကြိုးတင်ပြီးတော့အစားထိုးလိုက်မယ် လုတ်တင်လုတ်ထိုက်တဲ့ငါရဲ့လုပ်ငန်းကိစ္စတွေမပြတ်ကွက်အောင်ငါကြိုးတင်ပြီးတော့ကြိုးစားလိုက်မယ်အစားထိုးလိုက်မယ်ဒီလိုသူကစိတ်ကူးတာကိုသူစိတ်ကူးကအဲ့ဒီလိုစိတ်ကူးပြီးတော့သူကကြိုးစားပါလေတဲ့မရသေးတဲ့ပရိယတ္တိဓမ္မတွေရအောင်မရသေးတဲ့ပฏิပတ်တိဓမ္မတွေရအောင်ကြိုးစားတယ်တဲ့ဒါကတတိယပေါ့လေစတုထကတော့သူကခྱི་သွားခဲ့ပြီ ခရီးသွားခဲ့တဲ့အခါရောက်တော့ပြင်းတဲ့သူကငါခရီးသွားခဲ့ရတယ်ပြင်မှန်းခဲ့တယ်ငါမှာอืมပြင်မှန်းခဲ့ခုအဲ့ဒီပြင်မှန်းတာလေအကုန်ပြေတော့အိတ်လိုက်မယ်အဲ့ဒီလိုသူကတွေးတွေးပြီးတော့အိတ်တယ်မကြိုးစားဘူးတဲ့မရသေးတဲ့ပရိပရိယတ္တိအသိဉာဏ်တွေရောမရသေးတဲ့ပฏิပတ်တိဓမ္မတွေရော ကြောက်သူမကြိုးစားဘူး ကြိုးစားတဲ့ပုဂ္ဂိုလ်ရောက်တော့အဲ့ဒီလိုမဟုတ်ဘူးငါခီးသွားခဲ့ရမြတ်စွာဘုရားရဲ့အဆုံးအမကငါနှလုံးမသွင်းနိုင်ခဲ့ဘူးอืมအဲ့ဒီနှလုံးမသွင်းနိုင်တဲ့ပြက်ကွက်တာကိုငါအစားထိုးတော့မယ်ကြိုးစားတော့မယ်အခုပဲကြိုးစားတော့မယ်ဆိုပြီးတော့အဲ့ဒီလိုတွေးပြီးတော့သူကသူ့ရဲ့လုပ်ငန်းကိစ္စတွေကိုကြိုးစားပြီးလုပ်ပါတယ်တဲ့ပရိယတ်တိလုပ်ငန်းလည်းကြိုးစားပြီးလုပ်တယ်ပฏิပတ်တိလုပ်ငန်းလည်းကြိုးစားပြီးလုပ်တယ်ဟောလေးမျိုးရှိသွားပြီ ငါးခုမြောက်ကတော့ဘာလဲဆိုတော့အဲအဲ့ဒီဘုရားသားတော်ကသူသူဆုံးခံရမယ်ရဲရွာတွေလည်းပေါ်လိမြို့ရွာတွေလည်းသူဆုံးခံသွားဆုံးခံသွားတဲ့အခါတော့ကောင်းတဲ့အစားအစာပဲဖြစ်ဖြစ်မကောင်းတဲ့အစားအစာပဲဖြစ်ဖြစ်အလိုရှိသလောက်သူပြည့်စုံအောင်မရခဲ့ဘူးတဲ့မရခဲ့တဲ့အခါတော့သူကတွေးတယ်ဩ အင်းငါမရဘူးမရဘူးမရခဲ့ဘူးစားစားလည်းမပြည့်စုံငါခန္ဓာကိုယ်သွားလာရစားလည်းအင်းစားစရာလည်းမရသွားလာရနဲ့ပင်မမှလည်းအခုအိတ်လိုက်အောင်မယ်အဲ့လိုတွေးပြီးတော့အိတ်တယ်မချိုးစားဘူးတဲ့ပရိယတ်ဒီလုပ်ငန်းလည်းမချိုးစားဘူးပฏิပတ်ဒီလုပ်ငန်းလည်းမချိုးစားဘူးဒါပြင်းတဲ့သူဘက်ကချိုးစားတဲ့သူဘက်ကတော့အဲ့ဒီလိုမဟုတ်ဘူးသူကတော့ငါလည်းပဲဆုံးခံသွားခဲ့အင်းမရပါဘူး ငတ်မှာကောင်းတာပဲကောင်းတဲ့အစားအစာပဲဖြစ်ဖြစ်မကောင်းတဲ့အစားအစာပဲဖြစ်ဖြစ်အလိုရှိသလောက်ရာဝတ္ထံပါဠိပူရိနဲ့နာလထံနဲ့အာမရခဲ့ပါဘူးတဲ့အလိုရှိသလောက်ပြည့်စုံအောင်မရခဲ့ဟိုမရတော့ तू ကဘာတွေးလို့ငါပင်မနဲ့ तू မတွေးဘူး तू ကဘာတွေးလို့ဆိုတော့ငါမရခဲ့ဘူးမရတော့ငါမစားရဘူးပေါ့ဟိုငါမစားတော့ဘာဖြစ်တော့ကာယောလဟုကောတဲ့ ဟိုမစားတော့ပေါ့တာပေါ့ခန္ဓာကိုယ်ပေါ့တာပေါ့ငါအလုပ်လုပ်နိုင်ပါလေငါအလုပ်လုပ်နိုင်ပါလေကံမညောတဲ့ကာယောလဟုကောကံမညောတဲ့ငါရဲ့ခန္ဓာကိုယ်ကအခုပေါ်ပါနေတယ်တဲ့ပေါ်ပါပြီးတော့အလုပ်လုပ်နိုင်တယ်ငါအခုပဲကြိုးစားလုပ်လိုက်မယ်ဆိုပြီးတော့သူ့ရဲ့ ပရိယတ်တိလုပ်ငန်းကိစ္စတွေကြိုးစားလုပ်တယ်သူရဲ့ပฏิပတ်တိလုပ်ငန်းကိစ္စတွေကြိုးစားပြီးတော့လုပ်တယ်တဲ့အဲ့ဒါကတော့မပြင်းတဲ့ပုဂ္ဂိုလ်ကြိုးစားတဲ့ပုဂ္ဂိုလ်ဘက်ကခံယူချက်နဲ့လုပ်ရပေါ့လေနောက်တစ်ခါ၆ခုမြောက်ပေါ့လေပြင်းခြင်းရဲ့အကြောင်းနဲ့ကြိုးစားခြင်းရဲ့အကြောင်းအဲဘုရားသားတော်ကအဲ့ဒီလိုပဲဆုံးခံသွားတယ်ဆုံးခံတော့သူသွားမဲ့နေရာသွားတယ်ရတယ်ကောင်းတာရောမကောင်းတာရော သူလိုချင်တဲ့လောက်ရတယ်ပြည့်စုံအောင်ရတယ်ရတယ်ရတဲ့အခါတော့အင်းပြင်းတဲ့သူလည်းစားတာပါပဲပြင်းမဲ့သူလည်းစားတာပဲမပြင်းတဲ့သူကြိုးစားမဲ့သူလည်းစားတယ်ဟောပြင်းတဲ့သူစားလိုက်တဲ့အခါတော့ပိုက်လေးတာပေါ့နှစ်ဦးလုံးပိုက်လေးတာဟောအောင်စားလိုက်တဲ့အခါတော့ရှားကြတာကိုပိုက်လေးလေးလိုက်ဂရုကောတဲ့ပြင်းတဲ့သူကတွေးတယ်ကာယောဂရုကောခန္ဓာကိုယ်ကြီးကတော့လေးနေပြီလေးလံနေအကံမင်းရောအလုံးလုံးမဖြစ်ပါဘူး မှာအလုံးမလုံးနိုင်ပါဘူးဟောသူကအဲ့လိုတွေးတယ်မာတာစိတံမင်းကြီးတဲ့ပါဠိတော်ဘုရားဥပမာတော်ပြီးပြီးတော်မူထားတယ်ပဲကြီးရေစိန်ထားတယ်လို့ပါပဲတဲ့ပဲကြီးရေစိန်ထားတော့ပွားတယ်လေးနေလေးနေတာခန္ဓာကိုယ်ကြီးလည်းရေစိန်ထားတယ်ပဲကြီးလိုပဲပွားပြီးဖောင်းပြီးတော့လေးနေတာပေါ့ဟွန်းငါအိတ်လိုက်ပါဦးမယ်အဲ့ဒီလိုတွေးပြီးတော့သူကအိတ်တယ်တဲ့ပရိယတ်တိလုပ်ငန်းကိစ္စတွေ တိုးတက်အောင်မကြိုးစားဘူးပฏิပတ်တိလုပ်ငန်းကိစ္စတွေတိုးတက်အောင်မကြိုးစားဘူးတဲ့အဲ့ဒါပြင်းရတဲ့သူဘက်ကကြိုးစားတဲ့သူဘက်ကတော့သူအော်ငါဆုံးခံသွားလိုက်တာငါရဲ့လူရှင်သားတွေရခဲ့ပြည့်စုံအောင်လည်းရခဲ့သူလည်းစားပေါ်လေသူလည်းဖိုင်လေးတာဖိုင်လေးတယ်ဖိုင်လေးကသူကတော့ဘလို့တွေးတော့အင်းငါစားလိုက်ပြီမစားခင်ကတော့အာမရှိဘူးပေါ့ခုစားလိုက်တော့ အားရရှိလာတယ်အားရရှိတာငါအလုပ်တွေလုပ်နိုင်တယ်ငါပရိယတ်ဒီအလုပ်တွေလုပ်နိုင်တယ်ငါပฏิပတ်ဒီအလုပ်တွေလုပ်နိုင်တယ်သူကအဲ့ဒီလိုတွေးတာ哦အတွေးချင်းကတခြားစီဖြစ်သွားတယ်ကြိုးစားခြင်းနဲ့သူရဲ့အတွေးနဲ့ပြင်းခြင်းနဲ့သူရဲ့အတွေးနဲ့ကတခြားစီပဲကြိုးစားခြင်းနဲ့သူအတွေးကတော့သူကကြိုးစားဖို့ပဲပြင်းခြင်းနဲ့သူရဲ့အတွေးကတော့ပြင်းဖို့ပဲအဲ့ဒါသူကပြင်းဖို့ပဲပဲတွေးနေတာငါအားရရှိတယ်ငါလုပ်လို့လိုက်မယ် အခုပဲလုပ်လိုက်မယ်အဲ့ဒီလိုဆုံးဖြတ်ပြီးတဲ့အခါတော့သူ့ရဲ့ပရိယတ်တိလုပ်ငန်းတွေသူ့ရဲ့ပฏิပတ်တိလုပ်ငန်းတွေတိုးတက်အောင်အောင်မြင်အောင်ကြိုးစားပြီးတော့အားထုတ်ပါတယ်တဲ့6မျိုးရှိသွားပြီ2မျိုးကျန်သေးတယ်အဲ2မျိုးတွေကခုနှစ်ခုမြောက်ကတော့ဘာလို့ပြီးရင်ချင်းရဲ့အကြောင်းနဲ့ကြိုးစားခြင်းရဲ့အကြောင်းကဘာလို့ဆိုတော့အဲ့ဒီသာသနာဝန်တန်ဘုရားသားတော်မှာအနာယောဂါဖြစ်လာအနည်းငယ်သောအနာယောဂါဖြစ် ဖြစ်လာတဲ့အခါတော့သူကတွေ့တယ်အင်းငါမှတော့အနည်းငယ်တော့အနာရောဂါတွေဖြစ်လာပြီငါတော့အိပ်ဖို့ရအကြောင်းလေးတော့ရှာလို့အကြောင်းလေးတော့ရလာပြီတဲ့အဋ္ဌိကပောနိပစ္စည်းတုံနဲ့နိပစ္စည်းတုံအိပ်ဖို့ရအတွက်ကပောအကြောင်းပြလေးကတော့အဋ္ဌိရှိလာပြီရလာပြီငါမှအိပ်ဖို့ရအတွက်ပြင်းဖို့ရအတွက်အကြောင်းပြလေးကတော့ရလာပြီသူကအဲ့လိုတွေးတယ်ဟန္တာဟန်နိပစ္စံငါအခုပဲအိပ်လိုက်တော့မယ် အဲအသေးမွားယောဂါလေးကိုအကြောင်းပြပြီးတော့အကြောင်းပြပြီးတော့ဆင်ခြင်ပေးပြီးတော့ရင်မဲရှာပြီးတော့သူကပြင်းတာပဲအိတ်တာပဲအဲအိတ်တယ်ကိုယ့်ရဲ့ပရိယတ်ဒီလုပ်ငန်းนี่တိုးတက်အောင်ပฏิပတ်ဒီလုပ်ငန်းนี่တိုးတက်အောင်မကြိုးစားဘူးတဲ့ဒါဘုရားမိန့်တော်မူတဲ့စကားတွေကိုမြန်မာလိုပြန်ပြရုံမျှပဲအပူစကားတစ်လုံးမှမပါဘူးတခါကြိုးစားတဲ့သူဘက်ကတော့ဘယ်လိုတွေးတော့ဆိုတော့ကြိုးစားခြင်းတဲ့ပုဂ္ဂိုလ် အတွက်ကတော့ဘလို့တွေးလို့ဆိုတော့အင်းငါမှတော့အနာရောဂါအနေငယ်တော့အနာရောဂါဖြစ်လာပြီဟိုအနာရောဂါဆိုတာကတိုးခြင်းလဲတိုးတတ်တာပဲဆိုးခြင်းလဲဆိုးတတ်တာပဲပိုတိုးနိုင်တယ်ပိုဆိုးနိုင်တယ်အင်းအဲ့ဒီလိုပိုမတိုးခင်ပိုမဆိုးခင်ဒီလိုနည်းနည်းပါပါဖြစ်နေတဲ့အချိန်အခါလေးမှာငါကြိုးစားလိုက်မယ် အဲ့ဒီလိုသူကတွေးတယ်အဲ့ဒီလိုတွေးပြီးတော့သူဟာသူ့ရဲ့ပရိယတ်ဒီလုပ်ငန်းကိစ္စတွေသူ့ရဲ့ပฏิပတ်ဒီလုပ်ငန်းစီလုပ်ငန်းကိစ္စတွေကိုကြိုးစားပြီးလုပ်ပါတယ်တော့ဝရိယအာရပတိဒါခုနှစ်ခုမြောက်ရှစ်ခုမြောက်ရောက်တော့အနာယောဂါဖြစ်ပြီးသူကအဲမကျမ်းမာရကနေကျမ်းမာကာစဖြစ်တာနလန်ထလည်းခေါ်တာပေါ့အဲ့ဒီနလန်ထစအချိန်မှာ ပြင်းရဲ့သူကတော့ဘလို့တွေးတော့ဆိုတော့อืมငါနေမကောင်းဖြစ်ခဲ့တာအဲ့ဒီနေမကောင်းဖြစ်တဲ့အခါမငါရဲ့ခန္ဓာကိုယ်အားတွေနေသွားတယ်အလုံးလုံးလုံးမဖြစ်သေးပါဘူးအားနေနေပါသေးတယ်သူကအဲ့လိုတွေးတယ်ငါအခုအိတ်လိုက်ပါအောင်မယ်ဟန္တာနိပစ္စံငါအိတ်လိုက်ပါအောင်မယ်အဲ့ဒီလိုသူကတော့တွေးတာပေါ့လေပြင်းနေသူကအဲ့ဒီလိုတွေးပြီးတော့အိတ်တယ် ပရိယတ်ဒီလုပ်ငန်းကိစ္စတွေကြိုးစားမလုပ်ဘူးပฏิပတ်ဒီလုပ်ငန်းကိစ္စတွေကြိုးစားမလုပ်ဘူးတဲ့ဒါကပြင်းတဲ့သူဘက်ကမပြင်းတဲ့သူဘက်ကအဲ့ဒီလိုမဟုတ်ငါမှာအနာယောဂဖြစ်သွားအခုတော့အဲအဲ့ဒီယောဂကထလာပြီကောင်းလာပြီကောင်းစားလေးပြုကောင်းစားကောင်းကောင်းစားပြီးကောင်းလာပြီအဲနလန်ထဖြစ်လာအင်းယောဂဆိုတာကအနာယောဂဆိုတာက ပြန်ပြီးလာရင်လာနိုင်တာပဲတဲ့ပစ္စုဒါဝတိယပြန်လာရင်လာနိုင်တယ်တဲ့ဉာဏ်ဆိုးပြီးတော့ပြန်ပြီးတော့ဆိုးခြင်းဆိုးလာနိုင်တယ်အဲအဲ့ဒီအခုအဲ့ဒီယောဂငါပြန်မဆိုးလာရင်ဒီလိုနလန်ထတာအချိန်ဖြစ်နေပြီမဲ့လို့ငါကြိုးစားလိုက်မယ်တဲ့အဲ့ဒီလိုသူကတွေးပြီးတော့ တွေးပြီးတော့သူကကြိုးစားပါလေသူရဲ့ပရိယတ်တိလုပ်ငန်းကိစ္စတွေသူကြိုးစားပြီးတော့အားထုတ်တယ်သူရဲ့ပฏิပတ်တိလုပ်ငန်းကိစ္စတွေကြိုးစားပြီးတော့အားထုတ်တယ်အဲ့ဒါကတော့အင်္ဂုတ္တရနိကေအထကနိပတ်မှာဘုရားမိန့်ကြားတော်မူခဲ့တဲ့ကုတိတာရမ္ဘဝတ္ထုသုတ်တံတဲ့ပါဠိကဝတ်မှာအဲမိန့်တော်မူခဲ့တဲ့ကုတိတာရမ္ဘဝတ္ထုအဲဒီ မြတ်စွာဘုရားမိတ်ကြတော်မူခဲ့တဲ့စိတ်ကြရလေးတွေကိုမြန်မာပြန်ပြရုံမျှပါပဲပို့ပြီးပြောတဲ့စကားလုံးမပါဘူးဘုရားကသူ့ရဲ့သားတော်တွေကို မရသေးတဲ့စံတရားသူရိယစေခြင်းနဲ့မရသေးတဲ့ဝိပဿနာဉာဏ်ဉာဏ်စေခြင်းနဲ့မရသေးတဲ့မဲ့ဉာဏ်ဖူးဉာဏ်ဉာဏ်စေခြင်းနဲ့ပฏิပတ်တိဓမ္မဘက်ကတိုးတက်ကြစေခြင်းနဲ့ စီလျော်အောင်တွေးတဲ့အခါရောက်တော့ပရိယတ္တိသာသနာတာဝန်ထမ်းဆောင်နေကြတဲ့ဘုရားသားတော်တွေကန္ထဒုရတာဝန်ထမ်းဆောင်နေကြတဲ့ဘုရားသားတော်တွေအတွက်ရောက်တော့မိမိတို့မသိရှိရသေးမရရှိသေးနားမလျာသေးတဲ့ပရိယတ္တိအတိညာဏ်လေးရရှိဖို့ရာအတွက်မြတ်စွာဘုရားကဆုံးမတော်မူခဲ့တယ်အဲ့ဒီအဆုံးအမတွေကအမတန်ကောင်းတာပဲမိမိတို့ဘဝမှာ လက်တွေ့အသုံးချကြရင်တော့အတိုင်းအဆမရှိတဲ့အကျိုးတရားတွေရရှိကြမှာသိချပါတယ်။ဒီခုနကအင်းစူပြခဲ့တဲ့လင်္ကာလေးတွေပြန်ပြီးတော့စူပြီးတော့အဲဒီဒီကြိုးစားခြင်းရဲ့အကြောင်းပြင်းခြင်းရဲ့အကြောင်းဘုရားမိန့်ထားတဲ့တုတ်တံဆုံးတဆုံးတမယ်။အလုံးလောက်ခါပင်ပန်းမှာတွေးကအိတ်လိုက်သည် အလုံးလုံးပြီးကပန်းခဲ့တာတွေးကအေးလိုက်သည်ခရီးသွားခါပင်ပန်းမှာတွေးကအေးလိုက်သည်သွားပြီးတဲ့အခါပန်းခဲ့တာတွေးကအိတ်လိုက်သည်အစာမရခါပင်ပန်းတာတွေးကအိတ်လိုက်သည်အစာရခါကိုလေးတာတွေးကအိတ်လိုက်သည်ယောဂဖြစ်ခါကြောင်းရလားအကြောင်းပြကြလေးရလား ကြောင်းရလာတွေးကအိတ်လိုက်သည်နလန်ထကအာနေတာတွေးကအိတ်လိုက်သည်တဲ့ကြိုးစားတဲ့ပုဂ္ဂိုလ်ဘက်ကတော့အလုလုခါပြက်ကွက်မှာတွေးကကြိုးစားသည်တဲ့ဘုရားသာသနာတော်ကိုနှလုံးသွင်းဖို့ပြက်ကွက်သွားမှာကိုတွေးပြီးတော့ကြိုးစားတယ်အလုလုပြီးကပြက်ခဲ့တာတွေးက ကြိုးစားသည်တဲ့ဘုရားသာသနာတော်ကိုနှလုံးသွင်းဖို့တာဝန်ကိစ္စပြက်ကွက်ကြတာကိုတွေးပြီးတော့ကြိုးစားတယ်ခရီးသွားခါပြက်ကွက်မှာတွေးကကြိုးစားသည်သွားပြီးခဲ့တာပြက်သွားတာတွေးကကြိုးစားသည်အစာမရခါကိုပေါ့တာတွေးကကြိုးစားသည်အစာရခါအားရှိတာတွေးကကြိုးစားသည်ယောဂါဖြစ်ခါ ပူတိုးမှတွေးကာကြိုးစားသည်နလန်ထကာပြန်ဖြစ်မှတွေးကာကြိုးစားသည်ဒါပါပဲအာ